ဟဂဲအနာဂတိကျမ်းအခန်းကြီး1အငယ်1မှ6ဒါရီမင်းကြီးနန်းဆန်နှစ်နှစ်သတ္တမလတရနေ့တွင်ပရောဖက်ဟဂဲအဖျင်ယူဒမျိုးဝန်ရှာလတီလတာဇေရုဘဘေလနှင့်ယေပရောဟိမင်းယောဇဒတာယောရှိစီတို့သာဝရဖျား၏နှုတ်ပတ်တော်ရောက်လာ၍ကောင်းကင်ဘုရားအရှင်သာဝရဖျားမိန်တော်မူသည်ကားအချိန်မရောက်သေး ထာဝရဘုရား၏အိမ်တော်ကိုတည်ဆောက်ရသောအချိန်မရောက်သေးဟုဤလူများ ပြောဆိုကြသည်မှာပရောဖက်ဟာဂဲအားဖြင့်ထာဝရဘုရား၏နှုတ်ပတ်တော်ရောက်လာသည်ကားအချင်းလူတို့တင်တို့သည် အမိုးနှစ်ထပ်နှင့်ပြည့်စုံသော အိမ်၌နေခြင်းရှိလျက်ပင်အိမ်တော်ပြည့်လျက် နေရမည်လောယခုမှကောင်းကင်ဘုရားအရှင်ထာဝရဘုရားမိန့်တော်မူသည်ကား ကိုကျင့်သောအကျင့်တို့ကိုဆင်ခြင်ကြလော့။တင်တို့သည်များစွာသောမျိုးစေ့ကိုကျဲတော်လဲအတိအနှံနေပါရ၏။စားရတော်လဲဝတ်စွာမစားရကြ။တောက်ရတော်လဲဝတ်စွာမတောက်ရကြ။အဝတ်ကိုဝေ့ရတော်လဲနှွေးစွာမဝေ့ရကြ။အလုတ်လုတ်၍အခါကိုခံရတော်လဲမလုံသောအိတ်ထဲမှာတူထားရကြ၏။အငယ်9မှ17 ကောင်းကင်ဗိုလ်ခြေအရှင်သာရဘုရားမိန်တော်မူသည်ကားကိုအကျင့်တို့ကိုဆင်ခြင်ကြလော့တောင်ပေါ်သို့တက်သွား၍တက်သားကိုဆောင်ခဲ့ပြီးလင်အိမ်တော်ကိုဆောက်ကြလော့ငါသည်လည်းအားရ၍ငါဤဘုံသည်ထင်ရှားလိမ့်မည်ဟုသာဝရဘုရားမိန်တော်မူ၏တင်တို့သည်များစွာရမည်ဟု မျှော်လင့်တော်လဲရသောဥစ္စာခေါင်းပါရ၏အိမ်တို့ရောက်သောအခါငါမှုတ်လိုက်၏အဘယ်ကြောင့်နည်းဟု ကောင်းကင်ဘိုလ်ခြေအရှင်သာရဖျားမေးတော်မူ၏ငါအိမ်သည်ပြည့်လျက်ရှိသောကြောင့်၎င်းတင်တို့သည်အတီးအတီးမိမိတို့အိမ်သို့ပြေးသောကြောင့်၎င်း ဖြစ်သည်ထိုကြောင့်တင်တို့အပေါ်မှာမိုးခေါင်သည်ဖြင့်နှင်းမကြရမြေသည်လည်းအတီးနှံကိုမပေးရမြေပေါ်၌၎င်း တောင်ပေါ်၌၎င်းဆန်စပါခြူသောစပြည့်ရီစီအပေါ်၌၎င်းမြေတဲကထွက်သည်မြအပေါ်၌၎င်း လူတော်ဝါတိဆန်အပေါ်၌၎င်းလှုပ်ဆောင်သမျှအပေါ်၌၎င်းတွေးချောက်ခြင်းဘေးကိုငါမှားလိုက်လေပြီဟုမိန်တော်မူ၏အငယ်၁၂မှ၅ထိုအခါရှာလတိလတာဇေရုဘဗေလနှင့်ယေပရုဟိမင်းယောဇဒက်တာယောရှိမှစ၍ကြံကျွင်းသောသူ အပေါင်းတို့သည်မိမိတို့ဖျားသခင်သာရဖျား၏အမိန်တော်ကို၎င်း မိမိတို့ဘုရားသခင်ထာဝရဘုရားစေခိုင်းတော်မူသော ပရောဖက်ဟဂ္ဂဲစကားကို၎င်းနားထောင်သဖြင့်၊ထာဝရဘုရားရှေ့တော်၌ကြောက်ရွံ့ကြ၏။ထိုအခါထာဝရဘုရားမှာထားတော်မူသည်အတိုင်း၊ထာဝရဘုရား၏တမန်ဟဂ္ဂဲက၊ငါသည်သင်တို့နှင့်အတူရှိ၏ဟုထာဝရဘုရားမိန့်တော်မူကြောင်းကို လူများတို့အားဆင့်ဆိုလေ၏။ထာဝရဘုရားသည်လည်းယုဒမြို့ဝန်ရှာလသေလသား ဇေရုဘဗေလနှင့်ယေပရောဟိတ်မင်းယောဇဒက်သားယောရှုမှစ၍ကြံကျွင်းသောသူအပေါင်းတို့ကိုနှိုးဆော်တော်မူသောအပြင်ဒါရိမိချင်းနန်းဆန်နှစ်နှစ်သတ္တမလ24ရက်နေ့တွင် သူတို့သည်လာ၍မိမိတို့ဖျားသခင်ကောင်းကင်ဘုရားရှင်ဒါဝရဖျား၏အိမ်တော်၌အလုတ်လုကြ၏